ပီတိဆိုတာဟာသံပိယနာလက္ခဏာပီတိဆိုတာပီတိဆိုတာသူနဲ့ရှင်ဘက်နံတရားတွေကိုနှစ်သိပ်ရောက်ရဲခြင်းဝမ်းသာခြင်းဝမ်းသာစေခြင်းအဲသူကိုယ်တိုင်ကလည်းပဲနှစ်သိပ်ရောက်ရဲဝမ်းသာခြင်းသဘောရှိပါတယ်အဲ့ဒီသဘောကိုပီတိလို့ခေါ်တာပါပဲသူရဲ့လက္ခဏာကိုဖော်ပြရမှာ သဗ္ဗယနာသဗ္ဗယနာလက္ခဏာပီတိနှစ်သိရောက်ရဲဝမ်းလဲမြောက်ခြင်းလက္ခဏာရှိတယ်လို့ဒီလိုကျမ်းဂန်များမှာဖော်ပြပါတယ်။ဒါတော့နှစ်သိရောက်ရဲဝမ်းမြောက်တဲ့သဘောတွေစိတ်စဉ်ရောက်လာရင်စိတ်ဟာအကုန်လုံးပြန့်နှံ့သွားတာပဲစိတ်တင်မဟုတ်ဘူးရုပ်ကောင်းရုပ်တန်တွေခါရဲဖြစ်လာတာပါ။ ပဏိတရူပဆိုတာပါလေအမနာကောင်းတဲ့ရုပ်ပေါ်ပါတဲ့ရုပ်တွက်လက်ချက်ချတဲ့ရုပ်တွေပေါ့လေဒါတွေဖြစ်လာတာပဲအဲတော့ရုပ်ကောင်းရုပ်တန်တွေကိုသူကပြတ်နှံ့အောင်သူကလုပ်ပေးတတ်တယ်အဲတော့ဖရဏရတလို့ကျန်ကန်မှာပြတ်ထားပါတယ်ရုပ်ကောင်းရုပ်တန်ပြတ်နှံ့စေသည်လို့ပိတိရဲ့ရတကိစ္စရတကိုကျန်ကန်များဒီတိုင်းဖော်ပြပါတယ်ကုရစိတ်ပါပြတ်နှံ့သွားတော့ ကိုယ်တည်းကအဲကြမ်းတမ်းတဲ့ရုပ်တွေလေးလံတဲ့ရုပ်တွေပေါ့လေအဲ့ဒါတွေကင်းပြီးတော့အမနာနုညပျော့ပြောင်းတဲ့ရုပ်တွေဖြစ်လာတယ်အဲ့ဒီကကြရင်လှုပ်လှုပ်ရှားရှားဖြစ်လာတာပဲဒါမှကိုကြီးကြွတက်မတလေတဲ့ထိုင်နေရတယ်လို့တခါတလေလည်းပဲခုံကြွခုံကြွဒါတခါတလေကလိမ့်သွား အဲ့ဒီလိုကိုဖြစ်နေတတ်တယ်ဘာမှထူးခြားမဖြစ်တောင်မှကိုယ်ဟာရှင်းတော့ရင်းထုံးနေသလိုပေးတိုက်ပဲရင်းနေသလိုအဲလှိဆိုဖာပေါ်ထိုင်နေရသလိုနေတဲ့ထိုင်နေရသလိုပေါ့လေအဲ့လိုပေါ့ပါပါဖြစ်နေတတ်တယ်အဲ့ဒါအော်တက်ကျပြစ္စုပ္ပထာနာဆိုတာကိုယ်စိတ်ပေါ့ပြီးတော့ကြွတ်တဲ့နေသလားလို့ထင်ရလောက်အောင်ပီတိရဲ့အချင်းအရာတွေလည်းပဲပေါ်တတ်ပါတယ်အဲ့ဒီပီတိဟာ၅မျိုးရှိပါတယ် ဂௌတိကပီတိခဏိကပီတိပုဂ္ဂတိကပီတိဥပေကပီတိနဲ့ဖရဏပီတိလို့လို့၅မျိုးရှိပါတယ်အဲ့ဒီ၅မျိုးတွေကဂௌတိကပီတိဆိုတာစက်တီးမှွင်းခြင်းလေးထယုံမျှတင်းငယ်ပီတိကိုခေါ်ရတယ်လက်တွေ့ပြောရလို့ရှိရင်တရားထုတ်လို့တော်တော်လေးဤဝရဏတရားတွေကင်းဝေးစင်ကြယ်ပြီးတော့ စိတ်ထိုက်သလောက်စင်ကြယ်မှုရှိလာတဲ့အခါဖြင်းလဲဖြင်းလဲပေါ့လေจิตတင်ဝင်ကြီးလေးထားသလိုဖြစ်လာတာအဲ့ဒါခုဋ္ဌိကပီတိရဲ့လက္ခဏာပါပဲခဏိကပီတိဆိုတာကခဏခဏဖြစ်ပြီးတော့ပြည့်ပြည့်သွားတဲ့ပီတိမျိုးခဏိကပီတိခေါ်ပါတယ်လျှက်စစ်ပြည့်တယ်လို့ပေါ့လေလျှက်စစ်များ လက်ကလေးလက်ကလေးဖြစ်ဖြစ်လာပြီးတော့တခဏချင်းပျောက်ပျောက်သွားတာအဲဒါလိုလျှက်စစ်လို့ခဏခဏဖြစ်ပြီးတော့ခဏခဏပြစ်ပြစ်သွားတဲ့ပီတိမျိုးအဲဒါခဏိကပီတိခေါ်ပါတယ်သူကကုဋ္ဌိကပီတိရဲ့နည်းနည်းအားကောင်းတယ်သူကပုဂ္ဂတိကပီတိဆိုတာဒီတိုင်းလုံးကြီးများလို့အရှိန်နဲ့တခါတည်းတက်လာပြီးတော့တွန်းဖုံးသွားသွားသလားလို့ထင်ရလောက်အောင်အဲ့ဒီပီတိတွေဖြစ်လာရင်ယောဂီက ရင်ထဲမှာဖိုးလိုက်ဖိုးလိုက်ဖြစ်ပြီးတော့ဗောလေဘာများဖြစ်လေဦးမလဲဆိုတော့အဲ့ဒါလိုရင်ဖိုးဆောက်ပြီးတော့နောက်ဆုံးဒီပီတိကတကူလုံးလွှမ်းခြုံပြီးတော့တခါတည်းသွားတာပဲအဲ့ဒါအောက်ကန္တိကပီတိခေါ်ပါတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေတွေ့တတ်ပါတယ်ဒါကြီးပုပ္ပိကပီတိဆိုတာမိမိရဲ့အရှိန်အဟုန်နဲ့ကိုယ်ကိုအပေါ်မြင့်ပြီးတော့တက်သွားအောင်ပြုလုပ်တတ်တဲ့ပီတိမျိုးပေါ့လေ ကိုယ်ထဲမှာတသိမ့်နေတငိမ့်ငိမ့်နေပေါ့လေဖြစ်ပြီးတော့ခုနပြောသလိုလေထဲမှာထိုင်းနေရသလားထင်ရလားကိုယ်လေးချိန်နေလည်းပဲမရှိသလိုဖြစ်ပြီးတော့ပေါ့ပေါ့ပါပါနေပေါ့လေလမ်းလျှောက်တဲ့အခါလည်းပဲလမ်းလျှောက်မှမတိလောက်အောင်ရှိတော့မြေနင်းမှနင်းမိရလားလို့ထင်ရလောက်အောင်ပေါ့လေအဲ့ဒီလိုပေါ်ပါပြီးတော့ဖြစ်နေတဲ့ပီတိမျိုးတွေပါနောက်ဆုံးပရဏပီတိဆိုတာတကူလုံး တာရှည်လေးမြစ်စွာဘောဒီတကိုယ်လုံးပြန့်နှံ့ပြီးတော့နေတဲ့ပီတိဖရဏဆိုတာပြန့်နှံ့နေဆိုတဲ့အဓိပ္ပာယ်ရပါတယ်ဘယ်လောက်ထိပြန့်နှံ့လဲဆိုရင်လေပူပေါင်းများဟာလေတွေရှိနေရဲ့သူရဲ့အတွဲမှာလေတွေပြန့်နှံ့နေတယ်လို့ပေါ့ဒီဖရဏပီတိကလည်းတကိုယ်လုံးကိုပြန့်နှံ့ပြီးတော့နေတော့တာပဲသူပြန့်နှံ့လာပြီဆိုရင်ထိုင်နေတဲ့ယောဂီကထိုင်ရဖြတ်ရှင်လောက်အောင်ကောင်းတာ ပိတ်ထားတဲ့မျက်စိတော်မှမဖွင့်ရင်လောက်ကောင်းတာအဲ့ဒီကောင်းတာဘယ်နေရာမှာမှအနေဆိုးခံခဲ့တာမရှိဘူးအကုန်လုံးအစိတ်ပိုင်းလေးရာအစနေလို့ထိုင်လို့ကောင်းပြီးတော့ဝမ်းတော်မြောက်ဖြစ်နေတာအဲ့ဒါဖရဏပီတိပါပဲအဲ့ဒီပီတိ၅မျိုးတည်းကပထမ၃မျိုးကိုပါမောဇလို့ဒီလိုကျမ်းဂန်များမှာတုံထားပါတယ်နောက်ပီတိ၂မျိုးကိုတော့ပီတိလိုပဲသုံးပါတယ်အဲ့ဒါကိုကျမ်းဂန်များဖွင့်တာ ပါမောဇကိုဒုက္ခလပီတိလို့အားနေတဲ့ပီတိလို့ဖွင့်ပါတယ်။ရှေ့ပိုင်းပီတိ၃မျိုးကပါမောဇခေါ်ပြီးတော့ပါမောဇဆိုတာအားနေသောပီတိပါပဲ။နောက်ပိုင်းပီတိ၄မျိုးကိုတော့ပီတိလို့ခေါ်တယ်။ပီတိဆိုတာစကားကြီးရထနေတော့ဘလဝပီတိအားကောင်းတဲ့ပီတိလို့ဒီလိုခေါ်တယ်။ဒီလိုကောင်းတဲ့ပီတိတွေမိမိရဲ့စိတ်အစဉ်မှာဖြစ်စေမယ်လို့ဖြစ်စေဖို့ရနှလုံးသွင်းမယ်လို့ ယောနိတော်မနတိကာရရှိနေတာဒါပိဋိဖြစ်ခြင်းအကြောင်းပါပဲအဲဒီလိုနှလုံးသွင်းလို့ခုနအသေးစားပီတိပီတိလေးတွေဟာရှေ့ပိုင်းမှာဖြစ်တဲ့ပီတိလေးတွေဟာနောက်ပိုင်းဖြစ်လာမဲ့ပီတိရဲ့အကြောင်းတွေပဲအဲဒီလိုကျမ်းဂန်များတော့ပြပါတယ်ထာဂရများမှာတော့ပီတိတံဘောဇဉ်ဖြစ်ခြင်းရဲ့အကြောင်း7မျိုးပြထားပါတယ် အဲ့ဒီ7မျိုးတည်းကပထမဆုံးတစ်မျိုးကတော့ဗုဒ္ဓနုစတိပါဆရာဘုရားဟာဒီလိုဒီလိုဂုဏ်တွေနဲ့ပြည့်စုံပါပြီတဲ့ဆိုတာပါလေဆရာဘုရားဂုဏ်တော်တွေကိုအာယုံပြုတာပါပဲဂုဏ်တော်တစ်ပါးပဲဖြစ်ဖြစ်ဂုဏ်တော်အများပဲဖြစ်ဖြစ်စွန့်နိုင်တယ်လို့ပါလေအများကြီးတွေကတစ်ခုလောက်ဆိုရင်လည်းပဲတော်တော်လေးလုံလောက်ပါတယ် အဲ့ဒါဟာလောဘဒေါသမောဟဆိုင်သောကိလေသာကြီးကြီးတို့မှာကိဝေစင်ကြယ်တော်မူပါပြီလေဆိုတာပါဒီလိုလဲအာယုံပြုနိုင်ပါတယ်ဘာမထွေထွေထူးထူးဗုဒ္ဓကုလာရေမပွားနိုင်သည့်တောင်တော်မှာဟိုတနေ့ကပြောခဲ့ပါတယ်ဗုဒ္ဓမှာဟိတုတံ္မရာအကြောင်းပြည့်စုံခြင်းဖလတံ္မရာအကျိုးပြည့်စုံခြင်းပြီးတော့တတ္တုပကာရတံ္မရာတတ္တဝါရဲ့အကျိုးမြတ်အောင်ဆောင်ရွက်တော်မူခြင်းဆိုတာ ဒီသုံးမျိုးပေါင်းစပ်ပြီးတော့ဆင်ခြင်လိုက်လို့ရှိရင်တကယ်ပုဂ္ဂိုလ်လူကြီးပဲဆိုတာပေါ့လေနားလည်လာတော့ဂုံတော်ကြီးပေါ်လာတယ်နှစ်သိအားရတဲ့ပီတိတွေပေါ့လေဖြစ်လာတတ်ပါတယ်တရားထုတ်လို့ဥရိယပယညာပိုင်းလောက်ရောက်လာလို့ရှိရင်တမင်္ဂလာဘုဒ္ဓဂုဏ်တော်ကြီးပွားဖို့တော့မှမလိုပါဘူးအလိုလိုပဲပေါ်လာတာပါပဲအမှန်ထူးကြပါတယ်ဘာဖြစ်လို့လဲဆိုတော့ တရားမြင်တော့ဘုရားလည်းပဲမြင်လာတာကိုကုရင်ကိုရမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းအားထုတ်လို့သီလသမารိပညာကျင့်တရားတွေကိုယ်တဏ္ဍာမှာထိုက်လောက်ပြည့်စုံနေရင်အကျမ်းအလအနုကိလေသာတွေထိုက်တန်သမျှကိဝိစီကျဲနေတာကောင်းတွေ့ရတယ်။မိမိဟာဒီလောက်အထုတ်များတဲ့တောင်မှကိလေသာတွေကိဝိစီကျဲနေသေးရဲ့ မြတ်စွာဘုရားမှာဘယ်လောက်များကိဝိစင်ကြယ်မလဲမြတ်စွာဘုရားရဲ့ကိလေသာကင်းကြောင်းကျင့်လန်းစီနေလိုက်ရတာအခုငါလက်တွေ့ဖြစ်နေပြီမြတ်စွာဘုရားကိုယ်တိုင်တွေ့ထားတဲ့နီးလန်းနေပဲဆိုတာပေါ့လေခုအထုတ်လို့တရားသဘောလေးတွေတည်ခြင်းဖြင့်ဒီနီးလန်းကိုတည်ထွင်တော်မူခဲ့တဲ့မြတ်စွာဘုရားရဲ့ဂုဏ်လည်းပဲအလိုလိုပေါ်လာတယ်အဟံကိလေသာတွေကျင့်နေဆိုတာဟုတ်မယ်တကယ်ဟုတ်မယ်ဆိုတာနားလည်သွားတာပဲ ဘုရားကုံတော်တွေကိုဖော်ပြတဲ့စာရင်ရွတ်နေုံနဲ့တော့ပီတိဖြစ်နေမယ်လို့တော့မခံပါဘူးဘုရားကုံတော်တွေဖော်ပြလို့ရှိရင်ပြီးမှမဟုတ်တော့ဘူးဒီလောက်ဆိုရင်တော့နားလည်လောက်ပါပြီနောက်ဓမ္မနုစတိတရားရဲ့ဂုံတော်တွေလည်းပဲအာရုံပြုရမယ်တဲ့ဘုရားကုံတော်အာရုံပြုတယ်ဆိုတာများများမပြုနိုင်သေးတဲ့အောင်တော့မှစွာခါတကောင်းစွာဟောအပ်တဲ့တရားဆိုတာကောင်းစွာဟောအပ်တယ်ဆိုတာ အဲတရားကျင့်ခြင်းကြောင့်ရနိုင်တဲ့အကျိုးနဲ့ခွင်ကြဟောခဲ့တယ်ဒီလိုဆိုလို့လေဟောဒီဟောဒီအကျင့်ကျင့်လို့ရှိဟောဒီဟောဒီအကျိုးကိုဧကံရတယ်ဆိုတာပေါ့လေအဲ့ဒါလို့အနေနဲ့ဟောထားတာကိုဒါစွာခါတခေါ်ပါတယ်ရနိုင်တဲ့အကျိုးနဲ့ခွင်ကြ ဟောတယ်ဆိုတာကမြတ်စွာဘုရားဟောကြားထားတဲ့အတိုင်းသီလသမာဓိပညာအကျင့်တရားတွေဒါလွန်ရဲမှာကြည်ကြည်သီလ သာနာတိအပြည့်ဝထားပြီးတော့ဒါမတရားတဲ့ကိုနှုတ်အပြုမူတွေကရှောင်ကျင်ကြည့်ကိုနှုတ်အမူအရာဟာစင်ကြဲလာတာပဲကိုကိုကိုလည်းပဲကျင့်တတ်လာတာပဲပညာရှိတော်ကောင်းတွေအချင်းချင်းသိကြလည်းခံရတာအဲလွတ်တာပဲလောကီဥပဒေနဲ့လည်းအရေးယူမခံရဘူးနောက်တမလို့ဆိုတော့မကြုံရသေးတာဟုတ်လို့ထားလိုက်တော့ဒီခုလောလောဆယ်ပဲကြည့်ပေါ့အဲ့တော့တီလာဟာတီလာအကြောင်းတရားကြောင့် ရနိုင်တဲ့အကျိုးနဲ့တခါလဲဝင်ကြမြတ်စွာဘုရားဟောတာအဲ့ဒါစွာခါတခေါ်တာပဲတမာတိတိတ်္ခာအကျင့်နေဆိုတာရှိပါတယ်အဲ့ဒီတမာတိတိတ်္ခာအကျင့်နေညွန်တဲ့တိုင်းသာအထုတ်ကြည့်ဒီဝရဏတရားကြီးကိဝိစင်ကြယ်ပြီးတော့စိတ်တွေထူးခြားခြားတိမ်မွေ့လာတာပဲပထမဇာဒုတိယဇာတတိယဇာသရုဒ္ဓဇာစသည်ဟောလေးဒီမှာလောကီဇာတရားတွေရလာအဲ့ဒီကကြလို့ရှိရင်စမထစမထစုခဆိုတာပေါ့စိတ်ငြိမ်လို့ဖြစ်ပေါ်တဲ့ချမ်းသာတွေ တမာရီအကျင့်ကျင့်လို့ရရှိလာတာအဲတော့ကျင့်ရတဲ့အကြောင်းတရားအကျင့်နဲ့ရနိုင်တဲ့အကျိုးတခါတည်းတပါခွင့်ကြမြတ်စွာဘုရားဟောထားတာအဲ့ဒါစွာခါတခေါ်တာပဲအခုလိုတတိပဒဘာဝနာတရားတွေအထုတ်လို့ရှိရင်သမထစုခလည်းရတတ်တာပဲပြီးတော့ဝိပဿနာစုခလည်းရတတ်တာပဲဥရိယပြညာပိုင်းလောက်ရရောက်လာလို့ရှိရင်တမယ်ရဲနဲ့မပြည့်နေတဲ့ချမ်းသာပြီးတခါတည်းတွေ့လာတာဟိုသင်္ကာရိပကညာပိုင်းရောက်တဲ့အခါကျတော့ ငြိမ်ပြီးတော့ကောင်းနေတာပေါ့လေဥရိယညာဥရိယပြညာပိုင်းလောက်ထိကတော့ငြိမ်ကောင်းစိတ်ကောင်းပေါ့လေငြိမ်ငြိမ်နဲ့ပီတိတွေဖြစ်ပြီးတော့တငြိမ်ငြိမ်နဲ့ကောင်းနေတာချမ်းသာဒုက္ခတွေဖြစ်ပြီးတော့ဒစိမ့်စိမ့်နဲ့ပတ္တတိတွေဖြစ်ပြီးတော့ဒစိမ့်စိမ့်နဲ့ကောင်းနေတာသင်္ကာရိပကညာပိုင်းရောက်တဲ့အခါကျတော့ငြိမ်ပြီးတော့ကောင်းနေတာအဲ့ဒါဥပဒနာသုခခေါ်ပါတယ်ဒီတရားလမ်းစီလိုက်လို့ရှိရင်ဟောဒီလိုအကျိုးတွေရတတ်တယ်ဆိုတာပေါ့လေအာမခံချက်ခိုင်ခိုင်မာမာနဲ့ရသော်ဘုရားဟောထားတာ ကျင့်လို့ရရှိနိုင်တဲ့အကျိုးနဲ့အဝင်ခွင့်ကြကိုဟောထားတာ။နောက်ဥပဒနာဉာဏ်ဤပြည့်စုံရင့်ကျက်သွားလို့ရှိရင်ရင့်ကျက်ပြည့်စုံသွားရင်ယုံနာတရားတွေရဲ့ဖြစ်ပျက်တွေရပ်သွားတဲ့အငိမ့်တပေါ့လေ။အငိမ့်တရောက်သွားပြီဆိုရင်ဒီတရားတွေအားထုတ်လို့မညာဖူညာနေဖြစ်ပြီးတော့ဒီလိုအကျိုးတွေရတာပဲဆိုတာပေါ့လေ။ကျင့်လို့ရရှိနိုင်တဲ့အကျိုးနဲ့အဝင်ခွင့်ရဖြစ်တာ။အဲ့ဒီကကြမှာတကယ်ကိုဒီတရားဟာ ရနိုင်တဲ့အကျိုးနဲ့ဝင်ကြဖြစ်အောင်ဟောထားတဲ့စွာခါတဖြစ်ပါပြီတယ်ဆိုတာပါလေတရားတော်ရဲ့စွာခါတကိုအကောင်းကြီးပေါ်ပါတယ်တရားမထုတ်သေးခင်တော့သိပြီးတော့မပေါ်လာပါဘူးတနည်းအားဖြင့်လည်းပဲစွာခါတအရာအစကောင်းခြင်းကုန်အလယ်ကောင်းခြင်းကုန်နဲ့ဆုံးကောင်းခြင်းကုန်စကောင်းခြင်းကုန်ဆိုတာကတကယ်ယူတည်တည်နဲ့နာကြတဲ့ပုဂ္ဂိုလ်တွေဖို့ရာကြားနာယုံနဲ့တောင်မှစိတ်အညီကြီးတွေကင်းပြီးတော့ နှစ်သိအာရမှုပီတိတွေဖြစ်တတ်တယ်အပူစိတ်အပူတွေလည်းပဲဆင်းပြီးတော့သွားတာအဲ့ဒါအစာကောင်းခြင်းကိုခေါ်ပါတယ်ကျင့်လင်ချမ်းသာတဲ့တကယ်လက်တွေ့ကြကြလမ်းကြောင်းမှာကျင့်လို့ရှိရင်ချမ်းသာတယ်ဒီလာကျင့်ကျင့်ရဲ့ကုမုလုံးတွေစင်ကြယ်ပြီးတော့ချမ်းသာတာအထူးအားဖြင့်သမထနာဥပဒနာအကျင့်ကျင့်လို့ရှိရင်ခုနစောစောပိုင်းကပြောခဲ့တဲ့အတိုင်းသမထချမ်းသာနဲ့ဥပဒနာချမ်းသာတွေရလာတယ်အဲ့ဒါကျင့်လင်ချမ်းသာဆိုတာတရားတော်ရဲ့အလေကောင်းကြီးကုန်ပေါ့ အဲ့ဒါဆိုခါတပဲကြင်ပြီးကလေးလွန်စွာငြိမ်းချမ်းဆိုတာပေါ့လေလမ်းကြောင်းမှတိုင်းကျင့်လို့ကိုရွယ်ကျဲအတိုင်းပေါ့လေကြည်ပြမစားအငြိမ်းတာရောက်သွားပြီဆိုလို့ရှိရင်အရှင်လက်လက်ဘဝပြောင်းသွားသလားလို့ထင်ရလောက်အောင်အလွန်ငြိမ်းချမ်းတဲ့ချမ်းသာကြီးပေါ့လေအဲ့ဒါတွေရရှိသွားတယ်အဲ့ဒါတရားတော်ရဲ့အဆုံးကောင်းခြင်းတဲ့ပရိယောသနာကုန်ကတာပြောတာပဲအဲ့ဒါဆိုခါတပဲအဲ့ဒါလိုတရားသဘောမတွေ့ခင်တော့မြတ်စွာဘုရားဟောကြားထားတဲ့တရားတော်ဟာ စအလယ်ဆုံးသုံးပိုင်းလုံးကောင်းခြင်းရှိပါလားဆိုတဲ့သဘောလေးလောက်ဆင်ခြင်ရင်ပဲနှစ်သိအားရတဲ့ပီတိတွေဖြစ်လာတတ်ပါတယ်တရားထုတ်လို့ဖြစ်လာတာတော့အထူးပြောစရာမရှိတော့ဘူးပေါ့လေတရားကုံတော်6မျိုးဟောကျင်တာပဲဒါမှမဟုတ်အဲ့ဒါနဲ့အချိန်ကုန်သွားဖို့ရရှိပါတယ်သိကောင်းပါတယ်ဒီတရားကုံတော်တွေဟောရတာလက်တွေ့အထုတ်ထားလို့တရားတော်တွေတွေ့ထားတဲ့ပုဂ္ဂိုလ်တွေဆိုရင်တရားကုံတော်6ပါးဟာအကုန်လုံးကိုက်ညီတာတွေတွေ့ရသိဝန္တစရာကောင်းတာ ဒါပေမဲ့အချိန်မရတော့ဘူးဘုန်းကြီးကဟောပေါ့။အခုကတော့အစီအစဉ်တော့ရှိပြီးသားပါ။အချိန်မရတော့ပြီးတော့တတိယအကြောင်းကတော့သံဃာနုစတိအဲသံဃာနုစတိဆိုတာကိုယ်တိုင်းတာနဲ့ကိုအကြအလနုကိလေသာတွေငြိမ်းရေးအတွက်မြတ်စွာဘုရားဆွဆုံးမတဲ့အတိုင်းလမ်းကြောင်းမှာလိလသမားတိပညာအကျင့်တရားတွေကိုကောင်းကောင်းမွန်ဖြောင့်မြောက်မှမှကျင့်နေတဲ့ပုဂ္ဂိုလ်တွေပါလားဆိုတာပေါ့လေ ဃာရဲ့ဂုဏ်ကိုထိုက်တန်သမျှအာရုံပြုပါတယ်အာရုံပြုလို့ရှိရင်လည်းပိဋိတွေဖြစ်လာတတ်ပါတယ်သံဃာဂုဏ်ကိုလေးလေးနက်နက်အာရုံပြုနိုင်ဖို့ဆိုတာတာမာနဲ့မလွယ်ပါဘူးအခုလိုသတိပဋ္ဌာန်ဘာဝနာတရားတွေအားထုတ်လို့သီလသမာဓိပညာကျင့်တရားတွေကိုမှပြည့်စုံနေရဲ့အကျဉ်းလာလို့ကိလေသာတွေထိုက်တန်သမျှကင်းနေတယ်ဆိုတာကောင်းလားလေဟောမိမိတို့လိုပဲသက်စွာဘုရားဆွဆုံးမှခံယူပြီးတော့ကျင့်သုံးတဲ့ တန်ဃာတော်ပေါင်းဟာဒီလိုကင်းကွာအောင်ကြည့်နေတယ်ဆိုတာမှန်တယ်အဲ့ဒါသမားကိလေသာတွေတော်တော်ကင်းသွားလို့ရှိရင်တစ်စိတ်ပိုင်းကင်းသွားတဲ့ပုဂ္ဂိုလ်တွေလည်းဧကန်ရှိတယ်လုံးဝကင်းတဲ့ပုဂ္ဂိုလ်တွေဧကန်ရှိတယ်ဆိုတာပေါ့လေအဲ့ဒီတော့မှတန်ဃာကုံကိုမတုံမလို့တဲ့ဝင်နိုင်တဲ့အပိုင်းရောက်နိုင်ပါတယ်တန်ဃာကုံတော်တွေပြောဖို့လည်းအများကြီးရှိပါတယ်ဒါပေမဲ့လို့ပြည့်စုံမပြောနိုင်ပါဘူးနောက်တစ်ခုကတော့စီလာနှုတ်သတိစီလာနှုတ်သတိဆိုတာ မိမိကြာရှည်လေးမြင့်စွာစောက်တည်ဆောင်နေတတ်တဲ့တီလမကျိုးမပေါက်တာလေးတွေအာယုပြုမိပြီဆိုလို့ရှိရင်သိအားရတာယဟန်လည်းပဲယဟန်အလိုက်ပေါ့လေသုပါတိတုတ်တိတီလာတွေပြည့်စုံအထူးအဖြင့်ပါဠိဘုကသဝရတီလာတွေပြည့်စုံတာတွေ့ရင်သိအားရတာလူကလည်းပဲလူအလိုက်နည်းစုံ၅ပါးတီလာပြည့်စုံနေတာတွေ့လို့ပြန်စဉ်းစားလိုက်လို့ရှိရင်ကိုယ့်ကိုယ်ကိုသိအားရတာပိဋိတွေသိဖြစ်တာအဲ့ဒီလို ကိုယ်တီလာကို အကျိုးပေါက်တဲ့ကုသီလကိုအာယုံပြုပြီးတော့လည်းပဲနှစ်သိအားတဲ့ပီတိတွေပေါ်ပေးပါတဲ့။တိလမပြည့်စုံလို့ရှိရင်ကိုယ့်ကိုယ်ကိုပြန်ပြီးတော့စဉ်းစားမိတဲ့အခါအားမရဘူးပီတိမဖြစ်ဘူး။ပီတိမဖြစ်တော့ထက်တန်းစားဖြစ်တဲ့သမာဓိပညာတရားတွေအားထုတ်လို့ရဖို့မလွယ်ဘူး။တိလဟာသိအရေးကြီးတယ်။တိတတ်တဲ့တိပ္ပံများဟာညှို့နေမယ်ပျက်စီးနေမယ်ဆိုလို့ရှိရင် အဲ့ဒီပင်ဟာမဖူးမပွင့်မပြီးတော့ဘူးဒါလိုပဲအခြေခံသီလမှာမပြည့်စုံသေးပဲနဲ့ထက်တန်းစားတရားတွေရဖို့ဆိုတာမလွယ်ဘူးဘာဖြစ်လို့လဲဆိုတော့သီလကကျိုးပေါက်ညှို့နေတာကိုညှို့နေတော့ညှို့တဲ့တိပ္ပယ်အတိမသိတယ်လို့မပွင့်မပြီးတယ်လို့ပေါ့လေသီလကညှို့နေပြတ်နေလို့ရှိရင်တော့ဘယ်နည်းနဲ့မှသမထပညာပေါ့လေအဖူးအပွင့်ကြီးအသီးတွေမရနိုင်ဘူးသီလတချို့ကအရေးမထားကြဘူးတရားထုတ်ရင်ပြီးရောဆိုပြီးတော့ဒီလိုလောက်ကြတာရှိတယ် အဲ့ဒီလိုလှုပ်လို့ကတော့တစ်တက်လုံးလှုပ်လို့ဘယ်တော့မှတရားမရဘူးတချင်လေးမြစ်စွာစောင့်ထိန်လာလို့သီလတွေကစင်ကြဲနေကိုယ်သီလကိုအာယုပြုပြီလို့နှစ်သိပ်အာရမှု ပီတိတွေအကြီးကျယ်ဖြစ်လို့အဲ့ဒီပီတိရှုမှတ်တာနဲ့တခဏချင်းအရတ္တဖို့ပေါက်ရောက်သွားတဲ့တာရကတွေအများကြီးရှိတယ်။ဒါကြောင့်စိတ်ငြိမ်သက်ပြီးတော့သမထချမ်းသာတွေရလို့တဲ့ပုဂ္ဂိုလ်များအဲဒီမှာတစ်ဆင့်ဆက်ပြီးတော့ဥပဒနာချမ်းသာတွေရလို့တဲ့ပုဂ္ဂိုလ်များ နောက်ဆုံးဆင်းရဲခတ်သိငြိမ်းတဲ့နိဗ္ဗာန်ချမ်းသာရလိုတဲ့ပုဂ္ဂိုလ်များတိလကိုအလေးထားဖို့သိရကြည့်တယ်ခြေကံတိလမပါဘဲနဲ့တော့ဘယ်နည်းနဲ့မှမရနိုင်ဘူးတရားထိုင်လဲပဲအညောင်းမဲ့ဖတ်တင်ပါပဲအဲ့ဒါပဲအဲ့ဒီသဘောလေးတော့သိထားဖို့လိုပါတယ်ဒါပဲတော်ကြအောင်ကျန်တဲ့အပိုင်းလေးတော့ညမဆက်ဟောပါမယ်ပြေးတော့ပါပြီ